ဣရိယာပုတ်လေးတွေစိတ်တိုင်းကြပြင်လိုက်ရအောင်မိမိတို့ရဲ့အထိုင်ဣရိယာပုတ်ကိုကြာကြာနာနာလေးစိတ်တိုင်းကြအောင်ပြင်ထားအောက်ကအခုတွေခင်းနေဘာမှဟောမရှိပါသေးနဲ့စိတ်တိုင်းမကြတာမှန်သမျှအကုန်ပြင်း စိတ်တိုင်းကြသည့်တိုင်အောင်သေးသေးချာချာ ပြင်ပြီးထိုင်ပါလုံကြီးတွေပစိုးတွေကြက်နေသလားတင်းနေသလားအလုံးပြန်စစ်အလုံးပြန်စစ် တရားထိုင်တဲ့အချိန်မှာ ထိုင်တဲ့ဣရိယာပုတ်ကိုဟိုနာလိုတယ်ဒီနာလိုတယ်လို့ကိုမဖြစ်အောင်စကြတယ်သေးသေးချာချာပြင်ဆင်ပြီးထိုင်ဝေဒနာနုပဒနာ ရှုွက်ဆိုတော့အနုသာကြံသာလက်စားဖြစ်တဲ့ဘဲဝေဒနာပေါ်ပေါ်ပေါ်သမျှဝေဒနာသိခံခြင်း ခွင့်လွတ်ခြင်းစွန့်လွတ်ခြင်းဒေါသနဲ့မတုံ့ပြန်ခြင်း အဲ့ဒါတွေနဲ့ဒီနေ့တရားထိုင်မယ်ဝေဒနာတက်လာရင်စိတ်ဆင်းရဲရတယ်တနှုတ်နှုတ်ဆင်းရဲရတယ်ဒေါသဖြစ်ရတယ်တောကဖြစ်ရတယ်ဆိုတာတွေကိုဒီနေ့ကြော်လွှားပြီးတော့ထိုင်နိုင်အောင်ဒါမှဒေဂနာနိလေဒီတရားကိုအာကိုရာလက်ကင်ထားပြီးအသေးတောင်ဦးဇင်းတို့လေ့ကျင့်ကြမယ်အလုံးခေါင်းငယ်ထိတ်ကနေစပြီးတော့စစ်ကြည့် ဒီကိုယ်လုံးကိုစစ်အောက်ကအထိုင်နေပစိုးတွေလုံကြီးတွေအထိုင်နေစိတ်တိုင်းကြပြီဆိုရင်ငယ်ဒိတ်ကနေပြီးတော့စစ်ကြည့်ကောင်းမှနည်းနည်းတင်းနေတာတွေကြက်နေတာတွေလေဘင်းကြီးထောင်နေတာတွေပခုံးကြောကြီးတွေတင်းနေတာတွေအလုံးရှိသလားလို့အကုန်စစ်ကြည့်တင်းနေတာတွေတောက်နေတာတွေညှစ်ထားတာတွေဘာမှမရှိပါသေးနဲ့ ကိုကိုကိုလည်းဥစဉ်အဋိဌံပါရမီပြည့်ပါပြီလို့မပြောသမျှငါမဖြုတ်ဘူးဆိုတဲ့သရာစိတ်ကိုဒီနေ့မွေးပါယောဂီအတင်များပိုင်လဲဇွဲမလျှော့နဲ့နှစ်နာရီဒိဋ္ဌံကိုရအောင်တင်းရအောင်တင်းစိတ်ကနေပြီးတော့ဥစဉ်ဒိဋ္ဌံပါရမီ မပြည့်သမျှငါမဖြုတ်ဘူးဆိုတဲ့သရာစိတ်ကိုမွေးသရာစိတ်ကိုမွေးပြီးတော့ဒီနေ့ဒိဋ္ဌံပါရမီနဲ့တက်မယ် စိတ်တိုင်းကြအောင်အခုချိန်ပြင်တရားရှိတာပြင်ပါစိတ်တိုင်းကြအောင်လုပ်ပါတကိုယ်လုံးစစ်ကြည့်ခေါင်းတွေကြောတွေခါတွေကိုယ်တွေအကုန်လုံးကိုစစ်ထားတောက်နောက်ညီမထားနဲ့တင်းတင်းညီမထားနဲ့ပုံမှန်ထိုင်နေကြအတိုင်းလေးခါကြီးတင်းကြီးဆန့်ထိုင်တော့ကြအောက်သူပြုတ်သူပြန်ပြုတ်ပြုတ်ကြသွားတာသူ ထိုင်နေကြအတိုင်းလေးပဲသေးသေးချာချာလေးပြင်ပါသေးသေးချာလေးထိုင်ပါထိုင်နေကြလိုင်းလေးထိုင်ပါ ခါကြီးတွေကောင်းကြီးတွေလည်းမဆောင်းပါသေးနဲ့မရွက်ပါသေးနဲ့ကိုယ်အနေထားလေးကိုကိုယ့်အကူပြန်စစ်စစ်ထားကဲအလုံးအာယုံလေးသိတကိုယ်လုံးကိုအထက်ကခေါင်းကနေခြေပြားတိဖြေချလျှော့ချထားနော်စိတ်ကိုလည်းအေးအောင်ထားငြိမ်းအောင်ထားကြည်အောင်ထားစိတ်ကိုဖြေချလျှော့ချငြိမ်းအေးပြီးစိတ်ကိုကြည်သွားပြီ အဲ့ဒါမျိုးဖြစ်သွားပြီဆိုတော့မှ ကဲနာသီဝါလေးကိုတတိထားအဲ့ဒီမှာဝါယောဒတ်ဆိုတဲ့ဒီလေလေးဟာတိုးဝင်လိုက်ကံထွက်သွားလိုက်တိုးဝင်လိုက်ကံထွက်သွားလိုက်နဲ့အဲ့ဒါသူ့ဟာသူတွန်းတက်လက်ကံတက်လက်နဲ့သူ့လှုပ်သူ့လှုပ်နေတဲ့သဘာဝလေးကိုပဲကြည့်ပုံမှန်သဘာဝလေးပဲကြည့်အဲ့ဒီဟာလေးကိုလေလေးတွန်းတက်လက်ကံတက်လက် တွန်တလဲကန်တလဲသူ့သဘောသူ ဆောင်းတယ်သူ့အလုပ်သူလုပ်နေတာလေးကိုမြင်အောင်ကြည့်သူ့သဘာဝလေးပဲကြည့်သူ့သဘာဝကိုကြည့်နာသီဝါရဲ့လေလေးဟာတွန်တလဲကန်တလဲတွန်တလဲကန်တလဲနဲ့အရာလေးကိုတေချာကြည့် တွန်းတလဲကန်တလဲတွန်းတလဲကန်တလဲနဲ့သူ့တဘာဝသူ့သဘောသူ ဆောင်းနေတဲ့တဘာဝလေးလေးကိုပဲတတိထားကြည့်နေ။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

နာသီဝါရဲ့တွန်းသဘောကံသဘောလေးမှာဝါရော့တတ်ဆိုတာလည်းရုပ်တရားလေးပဲနာသီဝအထိခံတဲ့နေရာလေးကလည်းရုပ်တရားရုပ်တရားနှစ်ခုပေါင်းစုံပြီးတော့ထိမှုလေးသိတာအဲ့တိမှုလေးရဲ့သဘောလေးကိုလိုက်ရုပ်ကလေးတွေဝါယောတကလည်းရုပ်တရားဒီကအထိခံရတဲ့နာသီဝလည်းရုပ်တရား ရုပ်ရုပ်ချင်းထိကိုက်လာတဲ့အချိန်မှာသိတာကနာဝါယောတကလည်းယုတ်အထိခံရတဲ့နာသီဝါလည်းယုတ်ယုတ်နှစ်ခုတိုက်ဆိုင်မှု ဖြစ်တဲ့အခါမှာသိတယ်ဆိုတာလေးကနန္တရားလေးသိတတ်တဲ့နန္တရားလေးအရင်ဆုံးယုတ်နဲ့နာနဲ့ကွဲအောင်သုံးသပ်ပြီးလိုက်ခဲ့ ယုံနံကွဲပြီးမှဝေဒနာဘက်ကိုတင်ပေးမယ်။မျက်စိလေးမိပြီးအောင်ပြုပြီးကြည့်နေ။နာသီဝလေးမှာလေးလေးတိုးပြီးဝင်လာတာ။ကံပြီးထွက်သွားတဲ့လေ။အဲ့ဒီလေကလည်းယုတ်တရား။နာသီဝကလည်းယုတ်တရား။နာသီဝဆိုတဲ့ယုတ်နဲ့တိုးထိတဲ့လေ။ ဝင်လိုက်ထွက်လိုက်ဖြစ်နေတဲ့ဝါယောဓာတ်ဆိုတဲ့လေအဲ့ဒီရုပ်ဓာတ်နှစ်ခုတိုက်ဆိုင်ရုပ်ဓာတ်နှစ်ခုတိုက်သွားတာအဲ့ဒီရုပ်ဓာတ်နှစ်ခုတိုက်သွားတဲ့သဘောလေးကိုမြင်အောင်ကြည့်။အော်ရုပ်ရုပ်ချင်းသူ့အနဲ့သူအပြင်ကဝါယောဓာတ်ဆိုတဲ့လေရုပ်နဲ့အတွင်းကနှာသီးဝါဆိုတဲ့ဒီရုပ်တရားနှစ်ခု တိုက်ဆိုင်မှုဖြစ်တဲ့အချိန်လေးမှာသိတယ်ဆိုတဲ့နာလေးပေါ်လာတယ်အဲဒီယုံနဲ့နာနဲ့ကိုသေးသေးချာချာမြင်အောင်လေးကြည့်ပေးပါသုံးသပ်ပေးရုပ်တရားတွေနာမ်တရားတွေပိုင်းခြားပြီးသိလောက်သုံးသပ်သိတတ်တာလေးကနာဝင်တဲ့လေလေးတိုးပြီးဝင်သွားတာကိုသိနေတာကနာ တိုးပြီးတော့ဝင်နေတာကရုပ်ရုပ်တရားကသူ့သဘောသူတွန်တလဲကန်တလဲဝင်လိုက်ထွက်လိုက်သူ့အနဲ့သူဒီဝါယောဓာတ်တွေကသူ့သဘောသူ ဖြစ်နေတာရုပ်တရားတွေနာသီဝအထိခံရတဲ့နေရာလဲရုပ်တရားကြီးတိုးဝင်တဲ့ဝါယောဓာတ်တွေကလဲရုပ်တရားတွေအဲ့ဒီရုပ်တရားတွေ ပေါင်းစုံတဲ့အခါမှာသိစိတ်လေးလားပေါ်ရအဲ့ဒါလေးကနန္တရားယုံနဲ့နာနဲ့ကိုအရင်ဆုံးကြည့်ပါဒီယုံနဲ့နာနဲ့ကွဲပြီးလာအောင်လို့ညာထဲမှာထင်ရှားလာအောင်လို့ ရှိတေချာကြည့်ယုံနာနေကွဲလာအောင်တေချာကြည့်တိုးပြီးထိတာတဲ့သဘောလေးတိုးဝင်သွားတဲ့သဘောလေးမှာဝင်လာတဲ့ဝါယောဓာတ်တွေကလည်းယုတ်တရားနာသီဝါလေးကအဲ့ဒီမှာအထိခံရတဲ့နေရာလေးကလည်းယုတ်တရားအပြင်ယုတ်နဲ့အဲ့ဒီအတွင်းအစ္ဆတယုတ်နဲ့အဲ့ဒီနှစ်ယုတ်ထိလိုက်တဲ့အချိန်လေးမှာအပြင်ဝင်လာတဲ့လေလေးအဲ့ဒီလေလေး တိုးဝင်လိုက်တဲ့အချိန်လေးမှာပဲနာသီဝမှာထိတိစိတ်လေးလားပေါ်တယ်သိတာကနံသိတာကနံတရားလေးတိုးလာတဲ့တရားလည်းရုပ်အထိခံရတဲ့နာသီဝလည်းရုပ်ရုပ်ရုပ်ချင်းရုပ်နှစ်ခု တိုက်လိုက်တဲ့အချိန်မှာသိစိတ်ကလေးပေါ်ရတယ်အဲ့ဒီပေါ်တဲ့သိစိတ်ကလေးကို 得得参加的上级，上级在底下。 ဉာဏ်နဲ့မှယုံနဲ့နံနဲ့ကိုပိုင်းပိုင်းခြားခြားမြင်အောင်တတိထားပြီးကြည့်ပေးပါ။ အဲ့ဒီယုံနဲ့နာနဲ့တစ်ထပ်သေးဖြစ်ပြီးတစ်ထပ်သေးပေါ်ပေါ်ပေါ်ပေါ်လာတဲ့သဘောလေးပေါ်မှာခံစားတာကိုဝေဒနာမှတ်လိုက်ပါနာဒီဝလေးလေးတိုးပြီးတော့ဝင်တဲ့အချိန်မှာတခါတလေပူမှုလေးဖြစ်တယ်တခါတလေနှွေးမှုလေးဖြစ်တယ်တခါတလေအေးမှုလေးဖြစ်တယ်အတွင်းကားကအတွင်းထဲကလေတွေပြန်ထွက်တဲ့အခါကျနှွေးပြီးထွက်သွား အပြင်ကနေဝင်တဲ့ခါကျတော့အေးပြီးဝင်လာအေးပြီးဝင်လာတဲ့ခံစားမှုနှွေးပြီးထွက်သွားတဲ့ခံစားမှုအဲ့ဒီခံစားမှုသဘောလေးကိုမြတ်စွာဘုရားဝေဒနာဝေဒနာနံခံစားတာကိုပြောတာဝင်လာတဲ့လေလေးထွက်သွားတဲ့လေလေးရဲ့အပေါ်မှာခံစားမှုဝေဒနာကိုကြည့် ပူလာတာလေးပူတဲ့လေလေးဖြစ်ပေါ်လာရင်လည်းဝေဒနာပဲသိထားလိုက်တိုးဝင်တဲ့လေတွေအေးပြီးဝင်လာလဲဝေဒနာပဲအေးဒါလဲဝေဒနာလို့မှတ်ပူပြီးထွက်သွားတဲ့လေလေးကလည်းဝေဒနာပဲ ထိုင်နေရင်းနဲ့တင်းလာတာပေါ်လာရင်လည်းဝေဒနာလို့သိထားတင်းတယ်တင်းတယ်လို့သွားပြီးတော့တင်ညာမပြင်းနဲ့တင်းတာလေးပေါ်ရင်လည်းဝေဒနာပါလားဒီယုံနဲ့ဒီနာတထထဲဖြစ်ပြီးတထထဲပေါ်လာတဲ့သဘောလေးသူ့အတူယုံနဲ့နာနဲ့ဖြစ်ပေါ်လာတဲ့သဘောကိုမြတ်စွာဘုရားက ဝေဒနာတောင့်တဲ့သဘောတင်းတဲ့သဘောတောင့်သဘောတင်းသဘောတွေပေါ်လာပေါ်လာတဲ့တောင့်သဘောတင်းသဘောတွေဒီဒါပထဝီဓာတ်ရဲ့သဘောတွေအဲ့ဓာတ်သဘောတွေသူ့အတူပေါ်လာတဲ့ဟာမှာနာက ဒီဖောက်ပြန်တဲ့ရုပ်ရဲ့ဖောက်ပြန်တဲ့သဘောရုပ်ဖောက်ပြန်လို့နာကသွားတည်တာပထဝီတေသောအာဝဝါယောဆိုတဲ့မာဘူတရုပ်တရားတွေပူမှုသဘောတွေအေးမှုသဘောတွေတင်းမှုသဘောတွေတောက်မှုသဘောတွေအဲ့ဒီသဘောတွေရုပ်သဘောတွေဖောက်ပြန်လာလို့ရုပ်သဘောတွေပေါ်ပြလာလို့နာငါသွားတည်တာအဲ့ဒီရုပ်နဲ့နာနဲ့ပေါ်မှာ တထထဲဖြစ်တထထဲပြတ်တဲ့တထထဲဖြစ်ပေါ်လာတဲ့သဘောကိုမြတ်စွာဘုရားကဝေဒနာလို့ပြောတာအဲ့ပေါ်မှာခံစားတဲ့သဘောလေးကိုပြောတာဝေဒနာဆိုတာဒီယုံနဲ့ဒီနံတထထဲဖြစ်ပေါ်လာတဲ့သဘောပေါ်မှာခံစားမှုလေးတွားဖြစ်လိုက်တာဝေဒနာပဲအဲ့တော့ဝေဒနာလို့အရင်ဆုံးတတိကိုမြဲအောင်ကြည့်တင်တာပေါ်တယ်တင်တယ်တင်တယ်တင်တယ်ကြိုက်တာပေါ်ရင်ကြိုက်တယ်ကြိုက်တယ်ကြိုက်တယ် ထုံနာပေါ်ရင်ထုံတယ်ထုံတယ်လို့တင်ညာမပေးနဲ့အဲ့တင်ညာတွေအပင်းမှရင် နောက်ကဒေါသတွေတောကတွေလိုက်တာတင်ညာရဲ့နောက်မှာသင်္ခါရလိုက်ပြီးတော့ငါမခံနိုင်ဘူးငါကြိုက်တယ်ငါထုံတယ်ငါကျင်တယ်အဲ့ဒါကြီးကိုငါမကြိုက်ဘူးဆိုတော့ဒိဋ္ဌိကပ်ပြီးရင်နောက်ကဒေါသလိုက်လာမှာဆိုလို့တင်ညာမပေးနဲ့အဲ့ဒီတင်ညာတွေအပင်းမှားရင်လိုက်လာမှာ တင်ညာအပင်မမှားပဲနဲ့စိတ်ကိုတခါတည်းအဲ့ဒီမှာညောင်ကြည့်ညောင်ကြည့်ခံစားမှုဝေဒနာကိုမြင်အောင်ကြည့်ရုပ်နဲ့နာနဲ့တတတဲ့ဖြစ်ပေါ်လာတဲ့သဘောပေါ်မှာခံစားတာဝေဒနာတင်းတာလေးပေါ်လာတော့လေခံစားမှုဝေဒနာလို့သိလိုက်တင်းတယ်လို့မသိနဲ့ ကြိုက်တယ်လို့မသိနဲ့တတန်တရာလုံးကသိတဲ့အသည့်လူတိုင်းသိတဲ့အသည့်တင်းတယ်တင်းတယ်တင်းတယ်ဆိုလူတိုင်းသိတာတောက်တယ်တောက်တယ်တောက်တယ်လူတိုင်းသိတာအဲ့ဒါကိုရုပ်နဲ့နာနဲ့တတထဲဖြစ်ပြီးပေါ်လာတဲ့ဝေဒနာတရားပါလားလို့မသိဘူးဝေဒနာလို့မသိပဲနဲ့တင်းတယ်တောက်တယ်ထုံတယ်ကျင်တယ်ပူတယ်ကြိုက်တယ်ပဲသိနေတဲ့အသည့်အဲ့ဒီအသည့်ကိုဦးဇင်းတို့ဒကာဒကမတွေအသည့်ပြောင်းရ အတိပြောင်းရဒီသာသနာတော်တွင်မှာဦးဇင်းတို့ကြုံတုံးကြုံကြိုက်မှာငါနာတယ်ငါကြိုက်တယ်ငါပူတယ်ဆိုတော့အတိနဲ့မသေးပဲနဲ့ဩဒါကဖောက်ပြန်တာကရုပ်တင်တလဲတောင်တလဲပူတလဲအေးတလဲနှွေးတလဲအေးတလဲဖောက်ပြန်ဖောက်ပြန်နေတာရုပ်တရားတွေပါလားရုပ်ဖောက်ပြန်တာသွားသွားသိတာနာဩဒီရုပ်နဲ့ဒီနာပေါ်မှာ ခံစားနေတာက ဝေဒနာပဲလို့ဝေဒနာပေါ်မှာစိတ်ကိုတင်နားနဲ့အတန်နဲ့တိုက်ဆိုင်တဲ့အခါကျတော့လေအတန်ကလည်းယုတ်တရားနားကြီးကလည်းယုတ်တရားအဲ့ဒီယုတ်နှစ်ခုတိုက်တာပေါ်မှာခံစားတာဝေဒနာဟော ကြားတာလည်းဝေဒနာလို့မှတ်နှာခေါင်းနဲ့အနံ့နဲ့တိုက်တော့လဲနှာခေါင်းကလည်းယုတ်တရားအနံ့ကလည်းယုတ်တရားအဲ့ဒီယုတ်နှစ်ခုတိုက်လိုက်တဲ့အချိန်လေးမှာ နာန်သိသိလေးဖြစ်တာအဲ့ဒါကနာန်တရားအဲ့ဒီပေါ်မှာခံစားရတာဝေဒနာဟောရှာနဲ့အရသာနဲ့တွေ့တော့လေအရသာယုတ်တရားရှာကြီးရလဲယုတ်တရားယုတ်နှစ်ခုတိုက်လိုက်တဲ့အချိန်မှာမှအဲ့ဒီမှာသာစာသိစိတ်လေးအဲ့ဒါလေးဖြစ်တာဒီနာန်ဩယုတ်နှစ်ခုတိုက်လိုက်လို့ယုတ်ဖောက်ပြန်လို့ဒီပေါ်မှာနာန်လေးကတိပြီးဝေဒနာခံစားလိုက်တာနာန်ဝေဒနာခံစားလိုက်တာအဲ့တော့ စိတ်သက်သက်နဲ့ဝေဒနာနဲ့ခွဲတာနှစ်မျိုးပြောနေတာအတူတူဖြစ် အတူတူပြတ်တာအတူတူပဲပေါ်လာတာအဲ့ဒါကြောင့်မို့ရှင်းသွားအောင်လို့ရုပ်ကဖောက်ပြန်တယ်နာမ်ကခံစားတယ်လို့ဆရာတော်ကြီးတွေအဲ့လိုသုံးသွားတာရုပ်နဲ့နာမ်နဲ့ခွဲပြောတာနာမ်ကတက်တက်ဟိုကခံစားတာကစေတသိက်ဒါပေမဲ့အတူတူဖြစ်အတူတူပြတ်လို့ဖောက်ပြန်တယ်ခံစားတယ်လို့သုံးလိုက်တာ ရုပ်ဖောက်ပြန်တာပေါ်မှာတွားတွားတွားတွားပြီးနာကခံစားတာဒါဦးဇင်းကသုံးမျိုးလုံးရှင်းအောင်လို့ပြန်ပြောပြအခုရှုနေရင်းနဲ့ကိုယ်ခန္ဓာကိုယ်မှာညာနဲ့လိုက်မှတ်နော်ဦးဇင်းပြောနေရင်းနဲ့တတိထားညာနဲ့နှလုံးသွင်းခန္ဓာကိုယ်မှာတင်တာလေးပေါ်တော့လဲဩဒါရုပ်ဖောက်ပြန်လို့နာကဒီပေါ်သွားပြီးတော့သိတယ်သိပြီးခံစားတယ်ဖောက်ပြန်တယ်ညှို့တယ်ခံစားတယ် ညွတ်တတ်တာကနန္တရားခံစားတတ်တာကဝေဒနာဖောက်ပြန်တာကယုတ်အဲ့တော့ညာနဲ့သုံးမျိုးကွဲပြီးသူ့အနဲ့သူအပိုင်းပိုင်းဖောက်ပြန်တဲ့ယုတ်ကတတ္တညွတ်တတ်တဲ့သဘောနာငါလည်းတတ္တသိပြီ။အော်ခံစားတတ်တဲ့ဝေဒနာလည်းတတ္တဆိုတာအဲ့လိုသိအောင်ဒီကိုရှုရ။ဝေဒနာနုပဒနာရှုတဲ့အခါကျတော့ဖောက်ပြန်တဲ့သဘောညွတ်တဲ့သဘောခံစားတဲ့သဘော ဖောက်ပြန်တာကယုတ်ညွတ်တတ်တာကနာခံစားတာကဝေဒနာအဲ့ဒါလေးကိုတစ်ချက်တစ်ချက်ပေါ်တိုင်းပေါ်တိုင်းပေါ်တိုင်းမှာဒါမျက်စိရောနားရောနှာခေါင်းရော ရှာရောခန္ဓာကိုယ်ပေါ်မှာရောအကုန်ရှုရမှာနော်ရှုရမှာအကုန်ရှုရမှာဒါကြောင့်မို့ကြားတာလဲဝေဒနာလို့နှလုံးသွင်းခံစားမှုသဘောဝေဒနာမြင်တာလေးလဲခံစားမှုသဘောဝေဒနာဒါပဲနောက်ပိုင်းကျရင်နှလုံးသွင်းအခုခန္ဓာကိုယ်အခုတော့တထိုင်တွင်းမှာနှလုံးသွင်း ခန္ဓာကိုယ်ပေါ်မှာထိုင်နေရင်းနဲ့ထိုင်နေရင်းနဲ့တင်းတာလေးပေါ်လိုက်ရင်ပေါ်လိုက်တဲ့နေရာလေးကိုဩဒါရုပ်ကဖောက်ပြန်တာဖောက်ပြန်တာကရုပ်သွားပြီးသိပြီးခံစားလိုက်တာကဝေဒနာရုပ်ရဲ့နာမ်ရဲ့ခံစားတတ်တဲ့ဝေဒနာရဲ့၃မျိုးနောက်ပိုင်းကျတော့တစ်မျိုးတည်းပဲသွားတော့မယ်နော်အခုကွဲအောင်လို့အခု၃မျိုးကိုခွဲပြလာခဲ့တာဖောက်ပြန်တဲ့ရုပ်မြင်အောင်ကြည့် ပြောင်းညွတ်တတ်တဲ့နာမ်ကိုမြင်အောင်ကြည့်ရားတာလေးပေါ်လိုက်ပေါ်ပြတာကယုတ်တရားသွားတည်တာကနံတရားကြိုက်တာလေးပေါ်လိုက်ရင်ပေါ်ပြတာကယုတ်သွားတည်တာကနံဩပေါ်ပေါ်ပေါ်ပေါ်ပြနေတာကယုတ်တရားတွေပါလားဖောက်ပြန်ပြပြောင်းလဲပြတင်တလဲတောင်တလဲပူတလဲအေးတလဲထုံတလဲကျင်တလဲကြိုက်တလဲဩတမျိုးပြီးတမျိုး ရုပ်တွေဟာပြောင်းပြောင်းပြောင်းပြောင်းနေတာပါလားအခုထိုင်နေရင်းနဲ့တင်းလာတာလေးကလည်းတစ်မျိုးရုပ်တွေဖောက်ပြန်ပြပူလာတာလေးကလည်းတစ်မျိုးဖောက်ပြန်ပြထုံလာတာလေးကလည်းတစ်မျိုးဖောက်ပြန်ပြရားတာလေးကလည်းတစ်မျိုးဖောက်ပြန်ပြကြက်လာတာလေးတင်းလာတာလေးကိုခန္ဓာကိုယ်ကြီးကိုတတိထားပြီးတော့ကြည့်နေနေသူ့အတူပေါ်လာမှာနော်ဘာမှမတွေ့ရင်နှာသီးဝါလေးမှာပဲ တွန်တလဲကန်တလဲတွန်တလဲကန်တလဲဒါလေးပဲကြည့်နေတွန်လိုက်ကန်လိုက်တွန်လိုက်ကန်လိုက်တွန်တလဲကန်တလဲတွန်တလဲကန်တလဲနဲ့အဲ့ဒီမှာပူတလဲအေးတလဲနှွေးတလဲအမျိုးမျိုးရုပ်တွေပြောင်းပြောင်းပြောင်းပြောင်းပြနေပါလိမ့်မယ်ရုပ်တွေပြောင်းလဲနေတဲ့သဘောတွန်တလဲကန်တလဲဆိုတော့လည်းပြောင်းနေတာပဲဝင်တယ်ဝင်လာတဲ့လေလေးကဝင်ပြီးပြီးပြန်ထွက်ရပြန်။ဩပြောင်းလဲနေပါလားရုပ်စင်ဆိုတာ ပူရာနေအေရာတွေပြောင်းပြန်ပြီအေရာနေထုံနာပြောင်းပြန်ပြီထုံနာနေကျင်နာပြောင်းပြန်ပြီအမျိုးမျိုးပြောင်းနေတာပြောင်းလဲတတ်တဲ့ရုပ်သဘောတွေရုပ်ရဲ့ပြောင်းလဲတတ်တဲ့သဘောရုပ်ပြောင်းနိုင်ပြောင်းနိုင်ပြောင်းနိုင်တိတိတိတိပြီးလိုက်လိုက်ပြီးတော့တိတိတိတိနေတာကနာခန္ဓာကြီးတစ်ခုလုံးဘာပေါ်ပေါ်နော်ခွဲကြည့်ယုံ nant ခွဲကြည့်ယုံ nant ကွဲသွားပြီဆိုတဲ့အခါကျမှဩ ရိတ်လည်းပေါ်လိုက်တာကယုတ်တရားသွားသိတာကနံရားတာလေးပေါ်ပြလိုက်တယ်ပေါ်ပြတာကယုတ်သိတာကနံပူတာလေးပေါ်ပြလိုက်တယ်ပေါ်ပြတာကယုတ်သိတာကနံဩပူတလက်အေးတလက်အမျိုးမျိုးပေါ်ပြအမျိုးမျိုးပြောင်းပြနေပါလား ပူတလက်အေးတလက်တွန်တလက်ကန်တလက်ပြောင်းနေတဲ့ရုပ်ကိုမြင်အောင်ကြည့်နာမ်ကိုလည်းမြင်အောင်ကြည့်ရုပ်ပြောင်းလို့နာမ်ပြောင်းတာနာမ်ပြောင်းညွတ်တာရုပ်ပေါ်လို့နာမ်ပေါ်တာရုပ်ချုပ်ရင်နာမ်ချုပ်သွားမှာသဘောလေးကိုမြင်အောင်ကြည့်နော်သဘောလေးကိုလိုက်ကြည့်ဝိပဿနာအလုပ်ဆိုတာဉာဏ်ပညာအလုပ် 鸟肉，鲍鱼鸡、鸟鸡。 တင်းယုတ်ကပေါ်တင်းနံကသွားတိတင်းနာကိုနံလေးကသွားတိတာတောင်ယုတ်ကပေါ်ရင်တောင်နာလေးကိုနံလေးကသွားတိတာပူယုတ်ကပေါ်ရင် ပူတဲ့ယုတ်ကလေးကိုနံလေးကသွားတိတာကြိုက်တဲ့ယုတ်ကလေးပေါ်ရင်ကြိုက်တာလေးကိုနံကသွားတိတာရုပ်ကပေါ်ပေါ်ပေါ်ပေါ်ပြနေတယ်နာကသွားသွားသွားသွားပြီးညွတ်ညွတ်ညွတ်ညွတ်ပြီးသိနေရတယ် ရှားတာလေးပေါ်ပြတယ်ရှားတာလေးပေါ်ပြလိုက်တာကရုပ်သွားတည်တာကနာရုပ်နဲ့နာနဲ့ကွဲအောင်ကြည့်အဲ့ဒီရုပ်နာပေါ်မှာမှ ဝေဒနာခံစားတာကနန္တရားဩဒီရုပ်နဲ့ဒီနာတထထဖြစ်တာပေါ်မှာကောင်းသဘောလို့စိတ်ထဲမှာခံစားမှု ဆိုးသဘောလို့ခံစားမှုအလယ်လက်ခံစားမှုဆိုတဲ့အဲ့ဒီယုံနံပေါ်တိုင်းပေါ်တိုင်းမှာနားနဲ့အတန်းနဲ့ကြားတယ်ကြားတဲ့အခါမှာ နားကြည်ယုတ်နဲ့အတန်ယုတ်နဲ့တိုက်တိုင်းတိုက်တိုင်းမှာကြာသိစိတ်ပေါ်တယ်အဲ့ဒီယုတ်နံပေါ်တိုင်းပေါ်တိုင်းမှာခံစားတတ်တဲ့ဝေဒနာလေးအမြဲတမ်းပါတယ်နားနဲ့အတန်နဲ့ကြားတဲ့အခါမှာလည်းအဲ့ပေါ်မှာခံစားတဲ့စိတ်ကလေးကိုမြင်အောင်ကြည့်တာအဲ့ဒါဝေဒနာလို့ပြောတာခံစားမှုသဘောဝေဒနာကိုအရင်ဆုံးမြင်အောင်ကြည့်ရတင်းတဲ့သဘောပေါ်ရင်လဲဝေဒနာကိုအရင်ဆုံးတတိထား ဝေဒနာဆိုတာပါလေနန္တရားစိတ်မှာခံစားတာလေးပြောတာကြားတာလေးလဲဝေဒနာလို့နှလုံးသွင်းထားပူတာလေးပေါ်တော့လဲဝေဒနာဟောကြိုက်တာပေါ်တော့လဲကြိုက်တယ်လို့မသိနဲ့ဝေဒနာပါလားလို့နောက်ကစီရနောက်ကစိတ်ကအဲ့လိုပြောင်းပြီးရှေ့စိတ်ကကြိုက်တယ်ဆိုရင် နောက်ကစိတ်ကကြိုက်တာမဟုတ်ဘူးဝေဒနာပါလားလို့စိတ်ကိုအဲ့လိုအရင်ပြောင်း စိတ်ကိုပြောင်းတအောင်ပြောင်းပူတယ်ကြိုက်တယ်ထုံတယ်ကျင်းတယ်ဒီစိတ်တွေစိတ်တသင်္ခါရတွေနဲ့တေသွားရင်ဒေါသတွေတောကတွေနဲ့တေရလိမ့်မယ်တဲ့အယူမှအမှတ်မှပညာပေါ်မှာတောင့်တင်ပြီးတော့ပူတယ်တောင့်တယ်တင်းတယ်ဒီအတိနဲ့ပဲတေလို့မရဘူးငါတင်းတယ်ငါပူတယ်ငါကြိုက်တယ်ဆိုပြီးတော့တငါငါနဲ့နောက်ဆုံးကြတော့အဲ့ဒါ ဒိဋ္ဌိမီဒေါသမီတွေတောက်ပြီးတော့သေရတတ်တယ်။ကြောင့်မို့သာသနာနဲ့တွေ့တော့ဖះသာသနာနဲ့တွေ့တော့ရုပ်ကိုရုပ်မှနာမ်ကိုနာမ်မှအကုန်သိပြီးတော့ခံစားမှုဝေဒနာပဲရှိတာ။နောက်ဆုံးတော့ဒီဝေဒနာတွေကလည်းခံစားပြီးပြတ်တာပဲရှိတယ်။ဘာတစ်ခုမှမြဲတာမရှိဘူးလို့သိနိုင်တဲ့အတိမျိုးဉာဏ်မျိုးရသွားအောင်လို့ချိုးသားပြီးတော့ရှုပါ ခန္ဓာကြီးကဘာမှကိုမတွေ့ဘူးဆိုနှာသီးဝါလေးသူ့အတူလေးလေးတွန်းတလှဲကန်တလှဲဒါကိုပဲတတိထားကြည့်နေပါစိတ်ကိုဟိုရောက်ဒီရောက်မရောက်စေနဲ့ဟိုပြေးဒီပြေးမပြေးစေနဲ့နှာသီးဝါလေးကတ်ထားခန္ဓာကိုယ်ကတင်းတာတွေတောင့်တာတွေပေါ်လာတဲ့ယောဂီများကတင်းတယ်လို့တင်ညာမပေးနဲ့တောင့်တယ်လို့တင်ညာမပေးနဲ့အဲ့မှာနှာသီးဝါမှာထားတဲ့စိတ်မနေတော့ဘူးတင်းတဲ့ဒီရောက်သွားမယ်တောင့်တဲ့ဒီရောက်သွားမယ်ပူတဲ့ဒီရောက်သွားမယ် တင်းတဲ့ဒီရောက်သွားလိုက်တောက်တဲ့ဒီရောက်သွားလိုက်ပူတဲ့ဒီရောက်သွားလိုက်စိတ်ကသူ့အလိုလိုပြောင်းပြောင်းပြောင်းပြောင်းသွားမှာကိုကအတ္တနဲ့ကိုလိုက်ပြောင်းမှလို့မပြောရဘူးသူ့ရဲ့အနတ္တသဘောသူသဘောသူဆောင်းနေတာ တတိထားပြီးတော့တတိနဲ့တတိနဲ့ပြဲနေအောင်တတိလေးထားထားပြီးတော့ကြည်ပါတတိထားပြီးတော့ကြည်တတိထားပြီးတော့ကြည်ရုပ်နဲ့နာနဲ့ ထပ်ထပ်ဖြစ်ပြီးတော့ပေါ်ပေါ်ပေါ်ပေါ်လာတဲ့သဘောလေးဟာဝေဒနာပဲလို့နှလုံးသွင်းရှားမှုသဘောလေးပေါ်လိုက်တယ်ပေါ်ပြတာကယုတ်တိတာကနာခံစားတာကဝေဒနာဩယုတ်ကတတ္တနာကတတ္တခံစားမှုဝေဒနာတတ္တသုံးပိုင်းပိုင်းပြီးတော့အကုန်သိတာထုံနာလေးပေါ်တော့လေထုံနေပေါ်ပြတာကယုတ်တိတာကနာခံစားတာက ဝေဒနာသိတာပြီးတော့ နောက်ဆုံးမှဝေဒနာတစ်လုံးပေါ်ပဲတင်တော့ရုပ်နဲ့နာနဲ့သဘောလေးလောက်သိသွားပြီဆိုရင်တင်းတဲ့ဟာလေးပေါ်တော့လဲဝေဒနာတောင်းတာပေါ်တော့လဲဝေဒနာပူတာပေါ်တော့လဲဝေဒနာနှလုံးသွင်းဝေဒနာလို့စိတ်ကိုအရင်တင်ထားဝေဒနာတမာတိရအောင်လို့အရင်ယူဝေဒနာပေါ်မှာတမာတိရအောင်လို့ကြားတယ်ကြားတာလဲဝေဒနာပါလား ပူတာပေါ်တယ်ပူတာလည်းဝေဒနာပါလားကြိုက်တာပေါ်တယ်ကြိုက်တာလည်းဝေဒနာပါလားလို့ဝေဒနာပေါ်မှာတမာရိရအောင်တင်ဝေဒနာကို ဝေဒနာလို့သိပါတဲ့နာတယ်လို့မသိပါနဲ့ကြိုက်တယ်လို့မသိပါနဲ့ပူတယ်လို့မသိပါနဲ့ထုံတယ်လို့မသိပါနဲ့ကျင်တယ်လို့မသိပါနဲ့ပူတယ်ကြိုက်တယ်ထုံတယ်ကျင်တယ်နာတယ်ငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါကျင်တယ်ငါပူတယ်ဆိုတဲ့ အဲ့ဒီအတီးကြီးနောက်ကလိုက်လာမှာဆိုလို့တင်ညာအပင်မမပါသေးနဲ့တသန္တရာလုံးကနေမှတိလာတဲ့အတီးကြီးကိုဒီနေ့ပြောင်းငါကိုမဟုတ်ငါဥစားမဟုတ်ငါမဟုတ်ရုပ်ရဖောက်ပြန်တဲ့သဘောနာရပြောင်းညွတ်တဲ့သဘောဒီရုပ်နဲ့ဒီနာမဲရှိတာဒီပေါ်မှာငါကိုငါဟာငါဥစားလို့ငါတို့သွားပြီးတော့အတိမအမြင်မှားနေပါလားဖရာရဲ့အဆုံးအမ မရတဲ့အခါရောက်တော့ဒီခန္ဓာကိုယ်ကြီးကိုပဲငါကိုငါဟာငါဥစ္စာဆိုပြီးတော့သေသည်ထိနှိပ်ဆက်တာကိုတခါတည်းဒီလောက်နှိပ်ဆက်တဲ့ခန္ဓာကိုယ်ကိုမပိုင်တာကြီးကိုငါကိုငါဟာဆိုပြီးတော့ပဲသေသည်တိုင်အောင်ဆွဲကုတ်ကပ်ပြီးတော့တဏှာအပြင်ဒိဋ္ဌိအပြင်မာနအပြင်ဆွဲကုတ်ကပ်ပြီးတော့ပဲသေသွားကြအဲ့ဒါကိုအခုအမှန်မြောင်ကြည့်အမှန်သိအောင်လို့ ခံစားမှုသဘောဝေဒနာလေးကိုမြင်အောင်ကြည့်တင်နာပေါ်တော့လဲဝေဒနာတောက်နာပေါ်တော့လဲဝေဒနာ ပူဓာပေါ်တော့လဲဝေဒနာ ဝေဒနာတစ်ခုကိုနှလုံးသွင်းဝေဒနာတစ်ခုနှလုံးသွင်းရအောင်လုပ်ကြိုးစားကြည့်စိတ်ကိုပြောင်းကြည့်တင်းတဲ့ဝေဒနာတွေတောက်တဲ့ဝေဒနာတွေပူတဲ့ဝေဒနာဝေဒနာသဘောတွေကို တန်းပြီးတော့နှလုံးသွင်းနိုင်အောင်ကြိုးစားထားထုံတယ်၊ကြိုက်တယ်၊ကျင်တယ်ပေါ်လာတဲ့ယောဂီများသွားပြီးတော့ထုံတယ်လို့တင်ညာမပေးနဲ့ထုံတယ်ဆိုရှေ့အစိတ်ကတင်ညာပြီးရင်ထုံတယ်မရှိကြိုက်တယ်မရှိဝေဒနာပါလားလို့နှလုံးသွင်းဝေဒနာဆိုတာဘာလဲခံစားတတ်တဲ့သဘောကိုပြောတာထုံတယ်လို့မရှိဘူးကြိုက်တယ်လို့မရှိဘူးပူတယ်လို့မရှိဘူး ဒါယောဂဖောက်ပြန်တာတတ်တတ်ဖះကဝေဒနာပဲရှိတယ်မနဲ့မိုးလင်းကနေမိုးချုပ်ဝေဒနာသုံးပါးဒါပဲလက်ပါဖြစ်နေဒုက္ခဖြစ်လိုက်ဒုက္ခဖြစ်လိုက်ဥပ္ပခါဖြစ်လိုက် ချမ်းသာတစ်လက်ဆင်းရဲတစ်လက်အလယ်လားတစ်လက်မျက်စိနဲ့အဆင်းနဲ့တိုက်တိုင်းတိုက်တိုင်းဒီသုံးမျိုးနားနဲ့အသံနဲ့တိုက်တိုင်းတိုက်တိုင်းဒီသုံးမျိုးနှာခေါင်းနဲ့အနံ့နဲ့တိုက်တိုင်းတိုက်တိုင်းဒီသုံးမျိုး ဒီသုံးမျိုးပဲလှက်လှက်လှက်လှက်ပြီးတော့ဖြစ်ပေါ်နေတဲ့သဘောတွေကိုဉာဏ်နဲ့မြင်အောင်ကြည့်ငါကိုဆိုတာမရှိငါဥစ္စာဆိုတာမရှိဝေဒနာပဲရှိပါလားတင်တာပေါ်တော့လဲဝေဒနာလို့စိတ်ကိုပြောင်းတာတောက်နာပေါ်တော့လဲဝေဒနာလို့ဝေဒနာပေါ်မှာတမာတိရအောင်ယူဝေဒနာပေါ်မှာတမာတိရလာပြီးတော့မှ ဝေဒနာရဲ့အပြက်ကိုမြင်အောင်ကြည့်ရအဲ့ကြောင့်မဩဝေဒနာရဲ့အပြက်ဟာသူ့အတူမမြဲပါလား ဒီခံစားမှုဝေဒနာလေးကသူ့အတူခံစားပြီးပြက်ခံစားပြီးပြက်ခံစားပြီးပြက်အဲ့ဒါသွားပြီပရိစ္ဆသမုပ္ပါစိတ်ကရက်ပြီးဆက်ပြီးတော့တဏှာကူးလို့မရတော့အဲ့ဒါသောတာပန်ဖြစ်ခြင်းဒီဝေဒနာကမ္မထံကိုယ်တာရှုတဲ့သောတာပန်မြန်မြန်ဖြစ်လွယ်တယ်လို့ဆိုတယ်ဦးဇင်းတို့တရားလိုခြင်းဒီကမ္မထံရှုရဝေနာနုပဒနာ ကြောင့်မို့ဝေဒနာကိုအရင်ဆုံးတင်ထားပြီးမှဝေဒနာအပြက်ကိုမြင်အောင်ကြည့်ဘာမှမတွေ့သေးဘူးဆိုရင်နှာသီးဝါလေးတွန်းတက်လက်ကန်တက်လက်တွန်းတက်လက်ကန်တက်လက်ကိုကြည့်ထားတွန်းတက်လက်ကန်တက်လက်တွန်းတက်လက်ကန်တက်လက်နဲ့ဖြစ်ပေါ်လာတဲ့သဘောလေးတွေသူသဘောသူ ပြောင်းနေတာလေးမြင်အောင်ကြည့်မြင်အောင်ကြည့်မြင်အောင်ကြည့် တင်းတယ်လို့သွားတင်ညာမပေးနဲ့နော်ကြိုက်တယ်လို့တင်ညာမပေးနဲ့ပူတယ်လို့တင်ညာမပေးနဲ့ပူတယ်မရှိကြိုက်တယ်မရှိတင်းတယ်မရှိ တောင်းတယ်မရှိဝေဒနာပဲရှိဝေဒနာသဘောမြင်အောင်ကြည့်ဝေဒနာသဘောမြင်အောင်ကြည့်ဝေဒနာသည်ခံစားတတ်တဲ့သဘောလေးကိုမြင်အောင်ကြည့်ခံစားတတ်တာကိုမရှုနိုင်သေးဘူးဆိုဝေဒနာတစ်လုံးသာစိတ်ကိုပြောင်းထား ရှီယာစိတ်ကပူတယ်၊ကြိုက်တယ်၊ထုံတယ်လို့သွားတင်ညာပေးမိရင် နောက်ကစိတ်ကတခါတည်းထုံတယ်မရှိကြိုက်တယ်မရှိဝေဒနာပဲရှိဝေဒနာလို့ပြော yapıyorlar. ဝေဒနာရဲ့ခံစားတဲ့သဘောကိုမြင်အောင်ကြည့်နော်တင်းတာလဲဝေဒနာ တောက်တာလဲဝေဒနာပူတာလဲဝေဒနာကြိုက်တာလဲဝေဒနာလို့ဝေဒနာတော်မှာနှလုံးသွေးအောက်ကရုပ်တွေဖောက်ပြန်လာပြီဆိုရင်ငါနာတယ်ငါထုံတယ်ငါကျင်တယ်ဆိုတော့ငါဆိုတဲ့အသည့်ကိုဖြုတ်အဲ့ဒီဒိဋ္ဌိကိုခွာဝေဒနာပါလားလို့နှလုံးသွင်းထား ရုပ်ကဖောက်ပြန်လို့နာမ်ကပြောင်းညွတ်တာရုပ်ဖောက်ပြန်တာနာမ်ပြောင်းညွတ်တာရဲ့အပေါ်မှာခံစားမှုဝေဒနာဝေဒနာရဲ့သဘောအတွက်သူခံစားပြက်တာပဲရှိတယ်ဝေဒနာနာခံစားပြက်တာကိုမြောင်ကြည့်မြောင်ကြည့်ခံစားရဲ့ခံစားမှု စိတ်ထဲမှာခံစားနေတာလေးတမျိုးပြီးတမျိုး ခံစားတာလေးခံစားတဲ့သဘောလေးအတွက်သူခံစားပြီးပြက်ပြက်ပြက်ပြက်ပြက်ပြက်သွားတာလေးမြောင်ကြည့် မြင်အောင်ကြည့်ဝေဒနာရဲ့သဘောခံစားနေတာလေးမြင်အောင်ကြည့်နေတာခံခက်ဖြစ်နေတာလေးမခံစားကျင်တာလေးမခံစားကျင်တာလေးနေတာခံခက်ဖြစ်နေတာလေးမြင်အောင်ကြည့် ဝေဒနာဆိုတာနာနာတရားဟာခံစားနေတာခံစားတဲ့သဘောလေးသူကသူ ခံစားပြက်ပြက်ပြက်ပြက်သွားတာမြင်အောင်ကြည့်ခံစားပြက်တာမြင်အောင်ကြည့်ငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါကျင်တယ်ငါပူတယ်လို့နှလုံးမသွင်းနဲ့ငါဆိုတာမရှိငါကိုယ်ဆိုတာမရှိငါဥစ္စာဆိုတာမရှိရသော်ဖျက် ငါကိုငါဟာငါဥစ္စာငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူးမရှိတာကြီးတွေကိုသွားပြီးတော့အရှိထင်းနေတာအဲ့ဒါမရှိတာကိုမရှိမှန်းသိတကယ်ရှိတာကယုတ်နဲ့နာယုတ်ကဖောက်ပြန်တာနာဝေဒနာခံစားတာဒါတကယ်ရှိတာခံစားတဲ့သဘောတွေကသူကသူခံစားပြီးပြက်နေတာအဲ့ဒီပြက်နေတဲ့သဘောမြင်အောင်ကြည့် ခံစားမှုလေးတွေသူ့အတူဝေဒနာလေးတွေပေါ်လာရင်စိတ်ထဲမှာကောင်းသဘောခံစားမှုဆိုးသဘောခံစားမှုလေးတွေပေါ်လာပါလိမ့်မယ်ပေါ်လာတဲ့ခံစားမှုလေးတွေမြင်အောင်ကြည့်ဝေဒနာလေးတွေတက်လာတယ်တက်လာတဲ့ဝေဒနာလေးတွေပေါ်မှာခံစားမှုလေးမှာစိတ်ထဲမှာကောင်းတယ်လို့ခံစားမှု ဆိုးတယ်လို့ခံစားမှု အလယ်လတ်ခံစားမှုဆိုတဲ့ခံစားမှုတစ်မျိုးမျိုးပေါ်လာလိမ့်မယ်ပေါ်လာတဲ့ခံစားမှုသဘောလေးကိုမြင်အောင်ကြည့်လှုပ်ပြင်းမရွှေ့မလှုပ်ပြင်းနဲ့နော်အိန္ဒြေတွေကိုလှုပ်လိုက်ပြင်လိုက်မားလိုက်ရွှေ့လိုက်လှုပ်လိုက်တာနဲ့ခံစားမှုဝေဒနာတွေကရှုရတာခက်သွားလိမ့်မယ်သိခံပြီးကြည်နေတဲ့အခါကျတော့စိတ်ထဲမှာတနှုတ်နှုတ်ဆင်းရဲနေတာလေးတွေလည်းရှိလိမ့်မယ်ဖြင်းဖြင်းဖြင်းဖြင်းဖြင်းဖြင်း ထုံတာလေးရဲ့အပေါ်မှာကြိုက်တာလေးရဲ့အပေါ်မှာမခံစားခြင်းနဲ့စိတ်ကလေးတွေမခံစားခြင်းတာလေးတွေအဲ့ဒါလေးတွေမြင်အောင်ကြည့်နေသာခံခက်ဖြစ်နေတာလေးတွေမြင်အောင်ကြည့်မြင်အောင်ကြည့်မြင်အောင်ကြည့်မြင်အောင်ကြည့်စိတ်ထဲမှာပေါ်လာတာလေးမြင်အောင်ကြည့် ဒီသဘောတွေပေါ်အောင်ကြည့်ရုပ်သဘောနာမ်သဘောသူသဘောသူဘလို့ခံစားနေတယ်ရုပ်ပေါ်နာမ်ပေါ်မှာနာမ်ဝေဒနာဘလို့ခံစားနေတယ်ဆိုတာမြင်အောင်ကြည့်မြင်အောင်ကြည့်အဲ့ဒီမှာဒိဋ္ဌိအကမခံနဲ့ဝေဒနာရဲ့ခံစားတဲ့သဘောမမြင်ရင်ငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါကျင်တယ်ဆိုပြီးတော့ငါဆိုတဲ့ဒိဋ္ဌိကတ်လိုက်မယ် ငါဆိုတဲ့ဒိဋ္ဌိရဲ့နောက်မှာဒေါသတွေတောကတွေလိုက်လာပါလိမ့်မယ်အဲ့ဒါကြောင့်မို့ခံစားမှုဝေဒနာကိုမြင်အောင်ကြည့်ခံစားတဲ့သဘောမြင်အောင်ကြည့်ဝေဒနာနံဘလို့ခံစားနေလဲဝေဒနာလေးရဲ့ခံစားမှုသဘောဟာစိတ်ထဲမှာကောင်းတဲ့ခံစားမှုလားဆိုးတဲ့ခံစားမှုလားဝေဒနာနံခံစားမှုလေးကိုခံစားနေတဲ့သဘောလေးခံစားနေတဲ့သဘောလေးမြင်အောင်ကြည့် မြင်အောင်ကြည့်စိတ်ထဲမှာခံစားမှုလေးရလဲသူကသူ ခံစားပြီးပြက်ခံစားပြီးပြက်ခံစားပြီးပြက်ဝေဒနာရဲ့အနိစ္စကို မြင်အောင်ကြည့်ခိုင်းတာဝေဒနာကို ပထမကြည့်ခိုင်းတယ်ဝေဒနာပေါ်မှာတမာတိရအောင်လို့ဝေဒနာတမာတိရလာပြီဆိုရင်ဝေဒနာရဲ့အပြက်ကိုမြင်အောင်ကြည့်ပါဝေဒနာဆိုတာခံစားမှုဆိုခံစားတဲ့သဘောကဘာလဲခံစားပြီးပြက်တာလေးပဲမြင်အောင်ကြည့် စိတ်ထဲမှာကောင်းတဲ့သဘောလေးဆိုးတဲ့သဘောလေးခံစားတဲ့သဘောလေးကခံစားပြက်ခံစားပြက်ခံစားပြက်အဲ့ခံစားပြီးပြက်နေတာမြောင်ကြည့်ငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါကျင်တယ်လို့တင်ညာမပေးနဲ့တင်ညာပေးရင်ဒိဋ္ဌိကမဲ့ဒေါသလိုက်လာလိမ့်မယ်ဒိဋ္ဌိတွေဒေါသတွေကကိုယ်အပေချမဲ့စိတ်တယ်လို့သိပြီးတော့ ခံစားမှုသဘောဝေဒနာပဲရှိတယ်ကြားတဲ့အတန်လေးပေါ်လာရင်လည်းခံစားတယ်နာနာလေးပေါ်လည်းခံစားတယ်ပူတာလေးပေါ်တော့လည်းခံစားလိုက်တယ်ကြိုက်တာလေးပေါ်တော့လည်းခံစားလိုက်တယ်ခံစားတဲ့သဘောပဲရှိတာခံစားတဲ့သဘောလေးကလည်းဗာလဲခံစားပြက်ခံစားပြက်ခံစားပြက်ခံစားပြီးပြက်နေတဲ့သဘောလေးပဲအဲ့ဒီခံစားပြက်နေတဲ့သဘောလေးကိုမြင်အောင်ကြည့်နှလုံးသွင်း မြင်အောင်ကြည့်နှလုံးသွင်းခံစားပြက်နေတာလေးကိုငါမပါသေးနဲ့ငါဆိုတဲ့ဒိဋ္ဌိအကမခံနဲ့ဝေဒနာတွေဘလောက်တက်တဲ့အဲ့ဒါမှငါမပါသေးနဲ့ငါမပါဝေဒနာအောင်ပွဲရတယ်ငါပါရင်ငါနာတယ်ငါကြိုက်တယ်ဖြစ်သွားတာ ဝေဒနာလို့မသိဘူး ငါဆိုရင်အယူလွဲသွားပြီငါကိုကြီးငါဟာကြီးငါဥစ္စာကြီးဆိုရင်အယူတွေလွဲကုန်ပြီဒိဋ္ဌိကတ်ကုန်ပြီဒိဋ္ဌိရဲ့နောက်မှာဒေါသတွေတောကတွေလိုက်ရပါလိမ့်မယ်ဒိဋ္ဌိတွေတောကတွေလိုက်ရပါလိမ့်မယ်အလိုက်မခံနဲ့အဝေမခံနဲ့ရှုထားပါဦး ဝေဒနာပေါ်မှာတမာတိတင်တမာတိရတဲ့ယောဂီများကဝေဒနာရဲ့ခံစားမှုအပြက်ကိုမြင်အောင်ကြည့်ရုပ်လို့သိခဲ့ပြီနာမ်လို့သိခဲ့ပြီဒီရုပ်ဒီနာမ်ပေါ်မှာခံစားတာဝေဒနာလို့ဝေဒနာပေါ်မှာတမာတိတင်အဲ့ဒါတမထတင်တာလဲဝေဒနာတောက်တာလဲဝေဒနာပူတာပေါ်တော့လဲဝေဒနာကြားတာလဲဝေဒနာနာနာလဲဝေဒနာစားတာလဲဝေဒနာဆိုပြီးတော့ဝေဒနာတစ်လုံးပေါ်တင်ပြီးတော့ အဲ့ဒါတမာတိရအောင်ယူတမာတိရလို့ခံစားမှုကိုရှုနိုင်တဲ့ယောဂီများဝေဒနာဆိုတာဘာလဲခံစားရတော့ခံစားတဲ့သဘောလေးကစိတ်ထဲမှာကောင်းတာလေးခံစားလိုက်ဆိုးတာလေးခံစားလိုက် ကောင်းတာလေးခံစားရင်ဆိုးတာလေးခံစားတယ်တပိတစ်ခုပြီးတစ်ခုပြောင်းပြောင်းပြောင်းပြောင်းပြီးပြက်ပြက်ပြက်ပြက်သွားတာမြင်အောင်ကြည့်ဝေဒနာရဲ့ခံစားတဲ့အပြက်ကိုမြင်အောင်ကြည့်ဝေဒနာရဲ့ခံစားတဲ့အပြက်ကိုမြင်အောင်ကြည့်ရောက်ရှုနိုင်တဲ့ယောဂီများက မရှိနိုင်သေးတဲ့ပုံကောများကတင်တာလဲဝေဒနာလို့ပဲပြောင်းတာကြိုက်တယ်ထုံတယ်ကျင်တယ်လို့သွားတင်ညာမပင်းနဲ့ပူတယ်လို့တင်ညာမပင်းနဲ့ကြိုက်တယ်တင်ညာမပင်းနဲ့ထုံတယ်တင်ညာမပင်းနဲ့ဝေဒနာပါလားဝေဒနာလို့နှလုံးသွင်းကြိုက်တာပေါ်တော့လဲဝေဒနာလို့စိတ်ကိုပြောင်းပူတာပေါ်တော့လဲဝေဒနာလို့စိတ်ကိုပြောင်းရတာလေးပေါ်လဲဝေဒနာပဲထုံတာပေါ်လဲဝေဒနာပဲဝေဒနာလို့စိတ်ကိုပြောင်းထား ရောင်းထားတတိထား ဝေဒနာတွေပေါ်မှာတတိထားတင်းတဲ့ဝေဒနာတွေတောက်တဲ့ဝေဒနာတွေဘလို့ဝေဒနာတွေပေါ်နေတယ်ကိုယ်ခန္ဓာကိုယ်မှာတတိထားကြည့်တတိထားကြည့်တင်းတဲ့ဝေဒနာလည်းတင်းတဲ့ဝေဒနာလည်းပဲသူကခံစားပြင်းတောက်တဲ့ဝေဒနာလည်းခံစားပြက် ပူဓာလေးလည်းခံစားပြက်အေးဓာလေးလည်းခံစားပြက်ခံစားပြီးတော့ပြက်နေတဲ့သဘောပဲရှိတာငါခံစားတယ်ဆိုတာမရှိဘူးဝေဒနာကိုငါလှုပ်လို့ဒိဋ္ဌိမိဒေါသမီတောကမိတောက်ပြီးကိုကြွေးရတယ်ပူလောင်ရတယ်စိုးရိမ်ရတယ်ဝေဒနာလည်း ခံစားပြီးပြတ်တဲ့သဘောပဲလို့ဝေဒနာရဲ့အနှိမ့်စကိုမြင်အောင်ကြည့်ဝေဒနာဟာမမြဲတဲ့အနှိမ့်စရဲ့သဘောဆင်းရဲတဲ့ဒုက္ခရဲ့သဘောအစိုးမရတဲ့အနတ္တရဲ့သဘောလို့ဘုရားကအနှိမ့်စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဟောပါရဲ့တန်းနဲ့ကိုကသွားပြီးတော့ဝေဒနာကိုငါလို့အတ္တလို့သွားလို့ငါနာတယ် ငါးကြိုက်တယ်ငါးထုံတယ်ငါးကျင်တယ်တန်ငါငါနဲ့ဖြစ်နေရတာဝေဒနာကိုငါသွားလို့ဝေဒနာရဲ့အနိစ္စမမြင်လို့ဝေဒနာရဲ့ဒုက္ခမမြင်လို့ဝေဒနာရဲ့အနတ္တမမြင်လို့တဲ့ဝေဒနာရဲ့အနိစ္စတလုံးမြင်အောင်ကြည့် ဝေဒနာသဘောဟာသူ့သဘောသူခံစားပြီးတော့ပြက်နေတာလေးမြင်အောင်ကြည့်ပါဒါလေးပါဖောက်ပြန်တဲ့ဝေဒနာတွေခန္ဓာကိုယ်ပေါ်မှာတင်းတာတွေတောက်တာတွေပူတာတွေထုံတာတွေကျင်တာတွေကြိုက်တာတွေအမျိုးမျိုးပေါ်လာရင်ပေါ်လာတဲ့ဝေဒနာတွေကိုတင်းတာလဲဝေဒနာ တောက်နာလဲဝေဒနာလို့ဝေဒနာလို့နှလုံးသွင်းဝေဒနာပေါ်မှာတမာတိရအောင်လို့ငါမပါစေနဲ့ငါနာတယ်ဆိုတာမဖြစ်စေနဲ့ငါကြိုက်တယ်ဆိုတာမဖြစ်စေနဲ့ငါပူတယ်ဆိုတာမဖြစ်စေနဲ့ဦးဇင်းတို့ဒီကျင့်စဉ်ကိုသေးသေးချာချာတာကျင့်တတ်ထားရင်ဒေဂာနာနိမှာအေးအေးဆေးသေးသေတတ်တယ် အသေးတက်အောင်တခါတည်းတထိုင်နဲ့လေးချင်းအလျှော်မပေးနဲ့နော်ဝေဒနာတက်လာရင်ငါနာလိုက်တာငါကြိုက်လိုက်တာနောက်ထပ်တစ်ခါမှငါပြန်ထိုင်မာတော့မယ်ဆိုအဲ့ဒါအရှုံးပေးတာအလျှော်ပေးတာစိတ်ကိုသွားပြီးတော့အလျှော်မပေးနဲ့အရှုံးမပေးနဲ့စိတ်ကိုပြောင်းနာတယ်လို့သိတဲ့စိတ်ကြိုက်တယ်လို့သိတဲ့စိတ်ထုံတယ်လို့သိတဲ့စိတ်ကျင်တယ်လို့သိတဲ့စိတ် ကြိုက်တယ်ထုံတယ်ကျင်တယ်ငါနာတယ်ငါကြိုက်တယ်ဆိုတဲ့အတိကိုခွာဝေဒနာပဲရှိပါလားကြိုက်တယ်မရှိထုံတယ်မရှိဝေဒနာပဲရှိပါလားလို့ဝေဒနာကိုနှလုံးသွင်းဝေဒနာကိုမြင်အောင်ကြည့်ဝေဒနာရဲ့အနေအဆကိုမြင်အောင်ကြည့်ဝေဒနာရဲ့အနေအဆကိုမြင်အောင်ကြည့် ငါကိုလိုမတတ်မှတ်နဲ့ငါဥစားလိုမတတ်မှတ်နဲ့ငါလိုမတတ်မှတ်နဲ့ယုတ်ကလည်းသူ့အတူဖောက်ပြန်နေတာယုတ်ကလည်းသူ့သဘောဝေဒနာလည်းသူ့အတူခံစားနေတာခံစားတာကလည်းသူ့သဘောခံစားတဲ့သဘောလည်းသူ့အတူခံစားပြီးပြက်ခံစားပြီးပြက်ခံစားတာလည်းသူ့အတူခံစားပြက်နေတဲ့သဘောခံစားပြီးပြက်နေတဲ့သဘောမှာငါဆိုတာမပါသေးနဲ့ငါဥစ္စာဆိုတာမပါသေးနဲ့ယောက်ျားမိန်းမမပါသေးနဲ့ ငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိငါကိုယ်ဆိုတာမရှိငါဥစ္စာဆိုတာမရှိငါဆိုတာမရှိခံစားတဲ့သဘောပဲရှိတယ်ခံစားတာကသူခံစားတာလည်းပုံဘူးငါခံစားတာလည်းပုံဘူးတဲ့ယောက်ျားခံစားတာလည်းပုံဘူးမိန်းမခံစားတာခံစားမှုသဘောတက်တက်ပဲရှိတာကောင်းတာတွေကလည်းခံစားပြီးပြက်ဆိုတာတွေလည်းခံစားပြက် နာကျင်ခံခက်ဖြစ်နေတာအမျက်တီးနေတာမရှိဘူးအဲ့ဒါတွေကစိတ်ထဲမှာတကူပိတကူခံစားတယ်ခံစားတယ်ခံစားတယ်ခံစားပြီးပြပြတ်တာပဲခံစားပြီးပြတ်တဲ့သဘောကိုပဲမြင်အောင်ကြည့်ငါနာတယ်ဆိုတာမရှိငါကြိုက်တယ်ဆိုတာမရှိငါထုံတယ်ဆိုတာမရှိဝေဒနာပဲရှိဝေဒနာကိုနှလုံးသွင်းအမလေးကြိုက်လိုက်တာနားလိုက်တာငါတော့မြင်တော့မရတော့ပါဘူး အခုချိန် ပြင်ရသေးတယ်တေဂာနာနီပြင်မရရင်အဲဒုက္ခရောက်သွားလိမ့်မယ်ငါနာတယ်မရှိငါကြိုက်တယ်မရှိငါထုံတယ်မရှိတတိထားတတိထားတတိထားဆောက်ရှုတက်လာတဲ့ဒါလေးပါဖောက်ပြန်တဲ့ဝေဒနာတွေပေါ်မှာဆောက်ရှုအာသူတော်ဘာယောက်ျားမိန်းမဆိုတာမရှိဘူးငါကိုဆိုတာမရှိဘူးငါဥစ္စာဆိုတာမရှိဘူးငါဆိုတာမရှိဘူး မြင်အောင်ကြည့်အဲ့ဒါတမ္မာဒိဋ္ဌိအမှန်မြင်တာငါကိုယ်လိုမြင်တာငါဥစ္စာလိုမြင်တာငါလိုမြင်တာထုံတယ်ကျင်တယ်ကြိုက်တယ်ငါနာတယ်ငါထုံတယ်ငါကျင်တယ်ငါကြိုက်တယ်ဆိုတာအမှားသိအဲ့ဒီအမှားသိကနေအမှန်သိဖြစ်အောင်နှလုံးသွင်းဝေဒနာမှာငါမပါသေးနဲ့ဝေဒနာဟာဝေဒနာပဲလို့သိဒီ okay မှာရဟန်းတော်တစ်ပါး ယောဂဝေဒနာတွေဖြစ်ပြီးနာတယ်နာတယ်ကြိုက်တယ်ကြိုက်တယ်နဲ့ဖြစ်နေတဲ့အခါကျတော့အခြားယဟန်တော်အရှင်ဘုရားဘလို့ဖြစ်တာတပည့်တော်ဝေဒနာတွေပြင်းထန်လွန်းလို့ပါဘုရားနာလွန်းလို့ပါရှင်ဘုရားဝေဒနာဝေဒနာလို့သိရင်ငါပပါသေးနဲ့လေရှင်ဘုရားကဝေဒနာလို့သိပြီးငါပါလို့ရှင်ဘုရားဆင်းရဲတာငါမပါသေးနဲ့ရှင်ဘုရားဆိုတော့အော်မမသဘောပေါက်ပါပြီဖေရဆိုပြီးတော့တခါလဲ ဝေဒနာပေါ်မှာစိတ်ကိုနှလုံးသွင်းပြီးဩဖြစ်ပေါ်လာတဲ့ဝေဒနာတွေပါလားဝေဒနာရဲ့သဘောငါကိုပေါ့ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးဝေဒနာပါလားကြိုက်တာလဲဝေဒနာပါလားထုံတာလဲဝေဒနာပါလားကျင်တာလဲဝေဒနာပါလားဆိုပြီးတော့ဝေဒနာကိုနှလုံးသွင်းပြီးတော့ရှုလိုက်တာဟောနောက်တော့ယဟန္တာကြီးဖြစ်သွားတာပဲဝေဒနာပေါ်ကနေမှနှလုံးသွင်းပြီးရှုတာအခုထုံတာတွေ ကျင်တာတွေ၊ကြိုက်တာတွေ၊တောက်တာတွေ၊တင်းတာတွေပေါ်လာလိမ့်မယ်ပေါ်လာလို့ရှိရင်ငါငါတယ်ငါခုံတယ်ငါကျင်တယ်ငါကြိုက်တယ်ဆိုတော့ငါကြီးကိုဖြုတ်ဝေဒနာလို့ပဲသိဝေဒနာရဲ့သဘောသိရင်ရပြီဝေဒနာရဲ့သဘောသိလို့ရှိရင်ဟိုဘက်မှာအဖြစ်ပြက်ကိုမြင်သွားလိမ့်မယ်ဝေဒနာရဲ့အနိစ္စကိုမြင်သွားလိမ့်မယ်ဝေဒနာဟာခံစားပြီးပြက်တဲ့သဘောကိုမြင်သွားလိမ့်မယ်အဲ့ဒီမြင်အောင်လို့ တင်တာလဲဝေဒနာလို့သိတောက်တာလဲဝေဒနာလို့သိဘူတာလဲဝေဒနာလို့သိငါနာတယ်ငါကြိုက်တယ်ငါထုံတယ်ဆိုတဲ့အတိအပဲပဲရုပ်ဖောက်ပြန်လို့နာခံစားတာပဲရုပ်နာလို့သိဝေဒနာလို့သိအဲ့ဒါမှတကယ်အတိမှအမြင်မှဒေဂာနာနိကြအဲ့ဒီအတိနဲ့ဦးဇင်းတို့သိမှရမှာဒေဂာနာနိကြတော့ငါနာတယ်ငါပူတယ်ငါကြိုက်တယ်ဆိုတဲ့ဒိဋ္ဌိတန်လန်းနဲ့သိလို့မရဘူးအပယ်ဆွဲချသွားမှာပေါ့ ဝေဒနာရဲ့သဘောရုပ်ကဖောက်ပြန်တဲ့သဘောဝေဒနာခံစားတဲ့သဘောအဲ့ဒီလိုအမှန်မြင်အောင်အမှန်သိအောင်အခုချိန်ကြတဲ့တထိုင်တွင်တထိုင်တွင်မှာသေးသေးခြားခြားကိုကြာကြာနာနာကိုရှုထားအောင် ရှုထားမယ်နှလုံးသွင်းထားအောင်ရှုထားမယ်ရုပ်ရဖောက်ပြန်တဲ့သဘောလည်းသိမယ်နာမ်ရပြောင်းကျတတ်တဲ့သဘောသိမယ်ဝေဒနာနာမ်ရခံစားတဲ့သဘောကိုလည်းသိမယ်အဲ့ဒီလိုအတိမျိုးနဲ့သိတတ်မှာ အဲ့ဒါအသေးတတ်တာအနေမြတ်တာအဲ့ဒီဟာကိုအခုတထိုင်နဲ့ရအောင်ချင်းလှုပ်ခြင်းတိုင်းလှုပ်ပေးလိုက်ပြင်မြင်တိုင်းပြင်ပေးလိုက်သွားမလုံနဲ့နော်လှုပ်လိုက်မလိုက်ပြင်လိုက်ရွှေ့လိုက်ကအခုချိန်တော့ရတယ်နောက်ဒီကနေ့ညရမှာမဟုတ်ဘူးရေလေးတစ်ပေါက်တော့မှသူများတိုက်မှာတောက်ရတဲ့ဘဝရောက်သွားရင်အကျဉ်းကျပ်ဖြစ်လာလိမ့်မယ်အခုချိန်မှာစိတ်ကိုရှင်တော့မှာအခက်ခဲကိုရအောင်ကြော်လွှားလောကရန် တရားတွေဘလို့ပဲလာလာအေးစေစေတိခံပြီးတော့ဖြတ်တန်း သိခံပြီးတော့ဖြတ်သားအတွင်း logran တွေကိုသိခံပြီးဖြတ်သားနိုင်ရင်အပြင် logran တွေအကုန်လုံးသိခံနိုင်ပါတယ်အတွင်း logran တွေကိုဖြတ်သားနိုင်ရင်အပြင် logran တွေသိခံနိုင်ပါတယ်ဒါကြောင့်မို့အတွင်းက logran တွေကိုသိခံနိုင်အောင်ကြိုးစားပါသိခံနိုင်အောင်လုပ်ပါသိခံပြီးရှုပါဒေါသနဲ့မဖက်ပြိုင်နဲ့နော်သွားပြီးတော့တခါတည်းဖြစ်ညက်တက်လိုက်မယ်ဝေဒနာတက်လာတဲ့ဝေဒနာကိုညက်ချုပ်ပြီးတော့ငါလှုပ်လိုက်မယ်ဆိုရင်အဲ့ဒါဒေါသနဲ့ဖက်ပြိုင်တာနော် ဒေါသနဲ့လည်းသူကမဖက်ပြိုင်နဲ့။အိုးတက်တော်ငါလှုပ်ပြင်မရွှေဒါကြီးပျောက်သွားမှာပဲ။နောက်မှပြန်ရှုမယ်ဆိုပြီးတော့လှုပ်ပြင်မရွှေလှုပ်လိုက်အဲ့ဒါလောဘနဲ့သွားပေါင်းတာ။လောဘနဲ့လည်းမပေါင်းနဲ့ဒေါသနဲ့လည်းမပေါင်းနဲ့။ရှောက်တွဲပြီးတော့စိတ်ကိုဟိုဖို့ဒီဖို့မျောပြီးရှောက်တွဲနေတာပဲအချိန်ပြည့်သွားပါလိမ့်မယ်ကွာ။ဒီဟာကြီးတွေနဲ့ဆိုပြီးတော့ရှောက်မျောပြီးတွဲညာတွဲနေမောဟမောဟနဲ့လည်းမပေါင်းဖော်နဲ့ တရားကျင့်တယ်ဆိုတာလောဘကင်းအောင်ကျင့်တာဒေါသကင်းအောင်ကျင့်တာမောဟကင်းအောင်ကျင့်တာလောဘဒေါသမောဟကင်းအောင်ကျင့်တဲ့အချိန်မှာလောဘနဲ့လည်းမပေါင်းနဲ့လှုပ်လိုက်ပြင်းလိုက်ရွှေ့လိုက်မလိုက်ဒါခါလဲအမျိုးမျိုးလှုပ်နေရရင်ဒါခါလဲတတ်တာရရှားနေရအသာလဲဒီနှစ်နာရီဒိဋ္ဌာန်တွင်းမှာတည်မသွားဘူးသိခံထားကြိုးစားထားလုံးဝမဇွဲမလျှော့နဲ့ဇွဲမလျှော့နဲ့ကြိုးစားထားသိခံထား သိခံပြီးတော့ကြိုးစားပြီးတော့ရှုထားဒီအချိန်လေးအဲ့လိုရှုထားနိုင်တဲ့ယောဂီများကြတော့ဒေဂာနာနိဝေဒနာလေးအေးစစလေးသိခံနိုင်တယ်။မောနာကြက်တယ်၊ကြိုက်တယ်၊ခဲတယ်၊ကြဲကြပါဦး၊ယူကြပါဦးလို့အခုလိုသိခံကျင့်ထားတဲ့ပုဂ္ဂိုလ်အော်ဟစ်ငိုယိုပြီးသေးရမလို့တော့ဘူး။တတိထားတတိထားစောင့်ကြည့်အလိုမှမရနိုင်တဲ့အခြေခံအားနည်းသေးတဲ့ယောဂီများက ဝေဒနာက ပြင်းထန်ပြီးဘလို့မှမရဘူးနှာသီးဝါရပြန်ပြီးတော့ရှူးနေနှာသီးဝါလေးတာကပ်ပြီးတော့တတိတာထားနေတော့ရိုးရိုးယောဂီများတော့သိခံနိုင်တဲ့ယောဂီများတော့သွားပြီးနှာသီးဝါမကတ်တော့နဲ့ရပြီဝေဒနာပေါ်မှာနှလုံးသွင်းအဲ့ဒီဝေဒနာရဲ့အစအလယ်ဆုံးမြောင်ကြည့်ဝေဒနာဝေဒနာလို့သိအောင်လုပ်တာပြီးရင်ဝေဒနာရဲ့ခံစားတဲ့အပြက်ကိုမြောင်ကြည့်မြောင်ကြည့်တရားလုပ်တယ်ဆိုတာ အသေးတောက်လိမ့်ချင်တာပဲဒေဂာနာနီဒီလိုလာမှာပဲဒေဂာနာနီကြတော့ပြထန်တဲ့ဝေဒနာတွေကနှိမ့်ဆက်ဒါရဲအဖေကဘာလုပ်လို့မရအမေကဘာလုပ်လို့မရအာကိုတရားဆရာဝန်ခေါ်တယ်လေဆရာဝန်လည်းမကယ်နိုင်ဘူးအဲ့ဒီလိုဘွားကြီးတွေရောက်မှအကျဉ်းချမခံနဲ့အခုချိန်မှာရုံထွက်ကြိုးစားထားဘဝလောကဓာတ်နေဘဝဆိုတာတိုက်ပွဲနိုင်အောင်တိုက် လောက်ပြီးမရွှေပြီးတိုက်ခိုင်းတာမဟုတ်ဘူးနော်မလုံမပြင်းမနဲ့တိခံပြီးတော့အဲ့ဒီရုပ်တည်းရဲ့ချုပ်ဆုံးသွားတဲ့နေရာလေးအဲ့ဒီနေရာလေးရုပ်ကြမ်းကြီးတွေဓာတ်ကြမ်းကြီးတွေချုပ်သွားတဲ့နေရာလေးရောက်သွားရင်စိတ်ကလေးငြိမ်အေးပြီးတော့အဲ့ဒီကြတော့မှရုပ်တရားလေးတွေနာမ်တရားလေးတွေကသူ့အတူတရရဲ့ဓမ္မောင်းမှာတရွရွနဲ့ဖြစ်ပြနေရာလေးတွေမြင်သွားလိမ့်မယ်အဲ့ဒီထီရအောင်ကြိုးစားရှုပါတတိထားရှု တတိထားတတိထားကိုယ့်ရဲ့ခန္ဓာမှုသဘောတွေကိုမြင်အောင်ကြည့်ဝေဒနာရဲ့ခန္ဓာတဲ့သဘောငါမပါသေးနဲ့ငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါကျင်တယ်ဆိုတော့ငါဆိုတော့ဒိဋ္ဌိအကမခံတဲ့ဝေဒနာရဲ့သဘောစိတ်ထဲမှာခံစားတဲ့သဘောလေးခံစားပြက်ခံစားပြက်တဲ့သဘောလေးကိုရှု ဒုက္ခဝေဒနာရဲ့ခံစားပြက်တာလေးတွေမြင်အောင်အရင်ဆုံးကြည့်မြင်လွယ်တယ်ဒုက္ခဝေဒနာကနည်းနည်းနှူးညံ့တယ်ဒုက္ခဝေဒနာအရင်မြင်အောင်ကြည့်ဒုက္ခဝေဒနာရှိတဲ့ယောဂီများကဒုက္ခဝေဒနာ စိတ်ထဲမှာနေတာခံခက်ဖြစ်နေတာလေးကပို့ပြီးတော့ပေါ်လွင်လွယ်တယ်ဒုက္ခအာယုံနဲ့ဒုက္ခအာယုံဆိုဒုက္ခအာယုံကပို့ပြီးတော့ပေါ်လွင်တယ်ရမို့ဒုက္ခဝေဒနာရဲ့ခံစားတဲ့သဘောလေးတွေရှိရင် စိတ်ထဲမှာမခံစားကျင်တာလေးနေသာခံခက်ဖြစ်နေတာလေးအဲ့ဒီခံစားမှုသဘောလေးအဲ့ဒါလေးကိုမြင်အောင်ကြည့်ခံစားတဲ့သဘောလေးကသူကသူခံစားပြက်ခံစားပြက်ခံစားပြက်ခံစားပြက်နေတဲ့သဘောလေးကအနှိမ့်စပဲလို့ဝေဒနာရဲ့အနှိမ့်စကိုမြင်အောင်ကြည့်ဝေဒနာရဲ့အနှိမ့်စကိုမြင်အောင်ကြည့်သဘောလေးကိုကြည့် သူသဘောသူခံစားပြီးပြက်နေတာလေခံစားပြီးပြက်ပြက်ပြက်ပြက်သွားတာလေးကိုမြင်အောင်ကြည့်ခံစားပြီးပြက်တဲ့သဘောလေးမြင်အောင်ကြည့်ပါထုံတယ်လို့တင်ညာမပေးနဲ့နော်ကြိုက်တယ်လို့တင်ညာမပေးနဲ့ပူတယ်တင်ညာမပေးနဲ့ထုံတယ်မရှိကြိုက်တယ်မရှိပူတယ်မရှိအေးတယ်မရှိဝေဒနာပဲရှိတယ် အဲ့ဒီဝေဒနာလည်းပါလဲဝေဒနာလည်းခံစားပြီးပြတ်တာဝေဒနာခံစားပြီးပြတ်တဲ့သဘောလေးအဲ့ဒါလေးကိုမြင်အောင်ကြည့်ခံစားတဲ့ထဲမှာငါသူတော်ဘာယောက်ျားမိန်းမဆိုတာမရှိဘူးခံစားမှုတတ်တယ်လေးပဲရှိတယ်ခံစားတဲ့သဘောလေးကလည်းသူကသူကောင်းတာလေးကလည်းခံစားပြီးပြတ်တာပဲ။ ဆိုတာလေးပေါ်တော့လည်းခံစားပြက်တာပဲအလယ်လတ်လေးပေါ်တော့လည်းခံစားပြက်တာပဲခံစားပြီးပြက်တဲ့သဘောလေးခံစားပြက်တာလေးကိုမြင်အောင်ကြည့်ခံစားပြီးပြတ်တဲ့သဘောလေးမြင်အောင်ကြည့် ခံစားမှုသဘောလေးတွေကိုသေးသေးချာချာလေးစိတ်ထဲမှာပေါ်ပေါ်လာတယ်မခံစားကျင်တာလေးဝေဒနာလေးရှိနိုင် ရှိနေတဲ့ပုံကောမှာပိုသိတာတယ်မလှုပ်မပြင်းမဲနဲ့တိခံပြီးကြည်နေတဲ့အခါကျတော့အဲခံစားမှုသဘောလေးစိတ်ထဲမှာမခံစားကျင်တာလေးဒါလေးကို မကြိုက်တာလေးစိတ်ထဲမှာကလေးကလေးဖြစ်နေတာကြောက်ချင်စိတ်ဖြစ်နေတာနေတာခံခက်ဖြစ်နေတာတမျိုးမျိုးစိတ်အခံစားမှုတွေ အဲ့ဒီခံစားမှုသဘောလေးကိုမြင်အောင်ကြည့်ခံစားနေတာလေးမခံစားကျင်တာလေးဒေတာခံခက်ဖြစ်နေတာလေးတွေရှိနေတဲ့ယောဂီများကသေသေးချာချာစိတ်ကိုသုံးသပ်ပါအဲ့ဒီဟာချုပ်သွားပြီးတော့ငြိမ့်နေတဲ့ပုံကိုများကြတော့ဒုက္ခဝေဒနာလေးခံစားနေလို့ကောင်းတယ်ဒုက္ခဝေဒနာတွေချုပ်သွားတဲ့အခါကျတော့စိတ်ကလေးကချမ်းသာနေပါလားဆိုဒုက္ခဝေဒနာခံစားတာအဲ့ဒီဒုက္ခဝေဒနာခံစားတာလေးလဲမြင်အောင်ကြည့် ဒုက္ခဝေဒနာခံစားနေတာစိတ်ထဲမှာပဲခံစားနေတာဝေဒနာသဘောလေးချမ်းသာလေးကိုခံစားနေတာအေးပြီးတော့ကြည်ပြီးတော့နေတဲ့အေးအေးတက်အငြိမ့်တက်အလင်းတက်အကြည်တက်လေးနဲ့ခံစားနေတဲ့စိတ်ကလေးလည်းရှိတယ်ဒုက္ခဝေဒနာတွေချုပ်သွားတဲ့အခါကျတော့စိတ်ကလေးကငြိမ့်အေးပြီးကြည်လင်ပြီးတော့ခံစားနေအဲ့ဒီခံစားနေတဲ့ဝေဒနာလည်းအပြက်ပြန်ရှုဒုက္ခဝေဒနာကလည်းဖြစ်ပြီးတော့ပြက်ရလို့သူကလည်းနောက်ဆုံးတော့ဖြစ်ပြက်လို့ဒုက္ခပဲ ဒုက္ခဝေဒနာလည်းဒုက္ခဝေဒနာဟာဖြစ်ပြီးတော့သူကလည်းပြက်ရတာပဲဖြစ်ပြီးပြက်ရတဲ့သဘောလေးကိုမြင်အောင်ကြည့်ဒုက္ခဝေဒနာခံစားနေတဲ့ယောဂီများလည်းဒုက္ခဝေဒနာလေးစိတ်ထဲမှာကောင်းတယ်လို့ခံစားရတယ်လည်းခံစားပြီးတော့ပြက်တာပဲဒုက္ခဝေဒနာရဲ့ခံစားပြီးပြက်တဲ့အပြက်ကိုမြင်အောင်ကြည့်ခံစားပြီးပြတ်တဲ့သဘောလေးမြင်အောင်ကြည့်ဒုက္ခဝေဒနာ ပေါ်တဲ့ယောဂီများကဒုက္ခဝေဒနာခံစားနေတာလေးကိုမြင်အောင်ကြည့်ငါနာတယ်ငါကြိုက်တယ်ငါပူတယ်ဆိုတဲ့ဒိဋ္ဌိအကမခံနဲ့ဝေဒနာထဲမှာငါမပါသေးနဲ့ငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်ငါသူတစ်ပါးယောက်ျားမိန်းမမဟုတ်ခံစားမှုဝေဒနာတက်တက်ပဲရှိတယ်ဝေဒနာရဲ့သဘောကသူ့အတူခံစားတာပဲတက်တက် အဲ့ဒီခံစားတဲ့သဘောလေးကလည်းသူ့အတူဘာမှမမြဲဘူးမမြဲတဲ့အနေဆာကိုမြင်အောင်ကြည့်ခိုင်းတာဝေဒနာရဲ့အနေဆာကိုမြင်အောင်ကြည့်ဝေဒနာရဲ့အနေဆာမြင်အောင်ကြည့်တတ်သွားရင်ဦးဇင်းတို့တရားတော်မတွေဒီဘဝမှာတရားသူတရားမြတ်ရအောင်ကျင့်ဖို့ရအတွက်ကိုယ်မှလမ်းကြောင်းကြီးရပြီမျက်စိမှာမြင်တော့လဲဝေဒနာကြားတဲ့အတန်လေးလဲဝေဒနာနာနာလဲဝေဒနာ ူတာလဲဝေဒနာအေးတာလဲဝေဒနာထုံတာလဲဝေဒနာကျင်တာလဲဝေဒနာဝေဒနာတစ်လုံးကိုနှလုံးသွင်းပြီးတော့ကျင်ရင်ကျင်ရင်အော်ဒီဝေဒနာတွေဟာခံစားပြီးပြက်နေရတာပဲလို့ဝေဒနာရဲ့အနိစ္စကိုမြင်အောင်ကြည့်ရင်ကျမ်းမာရေးမကောင်းတဲ့အခါဖျားတဲ့အခါနာတဲ့အခါခန္ဓာကိုယ်ကြီးဒုက္ခဝေဒနာတွေဖြစ်တိုင်းဖြစ်တိုင်းမှာငါနာတယ်ငါကြိုက်တယ်မကတ်တော့ပဲနော်ဝေဒနာပဲရှိပါလားငါတို့က နာတယ်လို့သိတယ်ကြိုက်တယ်လို့သိတယ်ထုံတယ်လို့သိတယ်ကျင်းတယ်လို့သိတယ်ပူတယ်လို့သိတယ်တကယ်တမ်းရှိရတော့ဝေဒနာပဲရှိပါလားဝေဒနာသဘောအတူတူခံစားပြီးတော့ပြက်တာပဲရှိပါလားခံစားပြက်တဲ့သဘောပဲလို့ဝေဒနာရဲ့အပြက်အနှိမ့်စကို မြင်အောင်ကြည့်ဝေဒနာရဲ့အနှိမ့်စကိုမြင်အောင်ကြည့်ပြီးတော့ဘဝမှာနေတတ်သွားရင်ဒေဂနာနီကြတော့လေဒီဒါလေးပါဖောက်ပြန်တဲ့ဝေဒနာတွေတက်လာတက်လာတော့အဲ့ဒီပေါ်မှာနှလုံးသွင်းပြီးတော့ ပူတယ်မောတယ်ကြက်တယ်ကြိုက်တယ်လို့နှလုံးမသွင်းဝေဒနာပါလားလို့နှလုံးသွင်းပြီးတော့ဝေဒနာရဲ့အနိစ္စကိုမြင်လိုက်ရင်အသေးလက်တတ်ပါပြီဒေဂနာဒီမှာငါနာတယ်မရှိငါကြိုက်တယ်မရှိဝေဒနာရဲ့အနိစ္စပဲမြင်ပြီးတော့ဩဒီဝေဒနာတွေဟာဖြစ်ပြီးပြက်နေရပါလားဖြစ်ပြီးပြက်နေရပါလားလို့ဝေဒနာရဲ့အနိစ္စကိုကြကြနနနှလုံးသွင်းတတ်ရင်နော်ဘဝမှာဦးဇင်းတို့ အသေးလည်းတတ်ပါတယ်အနေလည်းမြတ်ပါတယ်ဒါကြောင့်မို့ဦးဇင်းတို့တရားဓမ္မတွေအခုဒီဝေဒနာရှုခွက်နဲ့သေးသေးချာရှုနိုင်အောင်လုပ်သွားပြီးတော့ပြီးကနာနီချိန်မှာအလျှော်မပေးနဲ့နော်အရှုံးမပေးနဲ့နော်နာနာတဲ့ငါးကြိုက်တယ်မရတော့ဘူးပြင်တော့မယ်အဲဒီမှာငါနဲ့ဒိဋ္ဌိနဲ့ကတ်သွားပြီလှုပ်ရှင်အောင်လှုပ်တော့မယ်ဆိုတော့မန်နေလည်းတက်လာရောအဲ့ဒီမှာဒိဋ္ဌိနဲ့ဒေါသနဲ့တခါတည်းဖြစ်ညက်လှုပ်ရှင်အောင်လှုပ်ဒေါသနဲ့လှုပ်တယ် ဩအလိုလိုက်ပြီးပြင်ပြီးတော့နောက်မှာပဲပြန်ထိုင်တာကောင်းပါတယ်ဆိုပြီးတော့တဏှာလောဘနဲ့ပေါင်းပြီးတော့ဩတက်တရားရအောင်ရှောက်လှုပ်လိုက်တယ်ဩနော်လှုပ်ချင်တာလှုပ်တာမှန်ငါလှုပ်နိုင်တယ်ပြင်နိုင်တယ်ဆိုတာဒီမန်ကြီးနဲ့တခါတည်းသူကလှုပ်လိုက်လို့အကုန်လုံးကဲတဏှာရမာနရဒိဋ္ဌိရကတ်နေတော့ဒီစိတ်ကမစင်ကြယ်တော့ဘူးတဲ့ဒီစိတ်ကတန်ត្រာကြီးကိုရှေလျားအောင်အဲ့ဒီစိတ်သုံးစိတ်ကလှုပ်တော့ အခုတဏမာနဒိဋ္ဌိပြုတ်ဖို့ဒီတရားကိုလှုပ်တာနော်ဒီတရားကိုလှုပ်တာဝေဒနာရဲ့အနိစ္စဝေမြောင်ကြည့်ဝေဒနာရဲ့အနိစ္စဘလောက်ထိမြောင်ကြည့်မုံသွားအောင်ကိုကြည့်ရမယ်ဒီဝေဒနာတွေကဖြစ်ပြီးပြတ်နေပါလားဖြစ်ပြီးပြတ်နေပါလားဖြစ်ပြီးပြတ်နေပါလားဖြစ်ချင်းပြတ်ချင်းနဲ့ဖြစ်နေတဲ့ဟာတွေကတော့ဩအနိစ္စပါလားဆိုတာအနိစ္စကိုတခါတော့မုံသိတိုင်အောင်ကိုကြည့်ရမယ်ဖြစ်တာတွေပြတ်တာတွေဖြစ်တာတွေပြတ်တာတွေဖြစ်တာတွေပြတ်တာတွေ ဒလဇက်အဲ့ဒီဖြစ်တာပြက်တာတွေကြည်ရင်ကြည်ရင်ကြည်ရင်နဲ့စိတ်ကအဲ့ဒီပေါ်မှာညှင်းွယ်ပြီးမုန်းပြီးတော့ခန္ဓာကိုယ်ကြီးပေါ်မှာ မတွေ့တာတော့ဘူးခင်မင်တဲ့စိတ်တွေမရှိတော့ဘူးဆိုရင်အဲ့ဒါနိဗ္ဗာန်ရောက်တော့မှာပဲတဲ့ခန္ဓာကိုမုန်းပြီးယုံနာကိုမုန်းပြီးဒီယုံနဲ့ဒီနာကိုမလိုချင်တော့ဘူးဒီနောက်ယုံနဲ့ဒီနာလိုချင်လို့တဏှာလောဘဖြစ်ပြီးတော့အဲ့ဒီနောက်တကောက်ကောက်ပေါအောင်လိုက်ပြီးတော့ဆင်းရဲနေရတာဆင်းရဲနေရတာရှု အလုံးပေါ်လာတဲ့စိတ်တွေအကုန်ရှု ပေါ်လာတဲ့စိတ်တွေအကုန်ချုပ်ခံစားမှုဝေဒနာတွေအကုန်မြောင်ကြည့်ခံစားတဲ့သဘောကောင်းတာလည်းကောင်းတာခံစားတယ်ခံစားပြီးပြက်ဆိုတာခံစားတယ်ခံစားပြီးပြက်ကောင်းတာလေးလည်းခံစားပြက်ဆိုတာလေးလည်းခံစားပြက်ဘူတာလေးလည်းခံစားပြက်အေးတာလေးလည်းခံစားပြက်ဩခံစားပြက်တဲ့သဘောပဲရှိပါလားဝေဒနာဝေဒနာလို့ပြောနေတာကြည့်လိုက်တော့ဝေဒနာရဲ့အနိစ္စကိုသွားတွေ့ဒီဝေဒနာဟာမမြဲပါလား ကျင်းတာလဲဝေဒနာလို့ပထမကြည့်လိုက်တယ်အဲ့ဒီဝေဒနာကိုသေချာပြန်ကြည့်တော့မမြဲတဲ့အနိစ္စကိုသွားတွေ့တာဝေဒနာရဲ့အနိစ္စကိုသွားတွေ့ရုပ်ရဲ့အနိစ္စကိုသွားတွေ့တာအဲ့ဒါမျိုးမြင်အောင်ကြည့်မှအဲ့ဒါဝိပဿနာအဲ့ဒီဝိပဿနာကိုယ်ပိုင်ဉာဏ်ကိုယ်ပိုင်အသိနဲ့ရအောင်ကြိုးစားရမယ်ကြိုးစားပြီးရှုဇွဲမချောနဲ့ဒီကနာနီခြေလေးမှာလှုပ်လိုက်ပြင်လိုက်မလိုက်သွားမလုံးနဲ့ ဝေဒနာရဲ့ခံစားမှုသဘောလေးသေသေးချာချာလေးမြင်အောင်ကြည့်ခံစားတဲ့သဘောလေးတွေလိုခံစားနေတာလေးကိုမြင်အောင်ကြည့်ပြီးတော့ခါကြောကြီးတွေခေါင်းကြောကြီးတွေတင်းနေတယ်တောက်နေရဆိုဖြေချလျှော့ချစိတ်ကိုငြိမ်းအောင်ထားလိုက်တော့အေးအောင်ထားလိုက်တော့စိတ်ကလေးငြိမ်ပြီးအေးပြီးတော့ကြည်သွားအောင်ထားလိုက်တော့အလုံး တင်းနေတာတောင်းနေတာတွေပေါ်မှာစိတ်ကိုဆင်းရဲမှုမဖြစ်ပါသေးနဲ့ဖြေချအချော့ချစိတ်ကိုငြိမ်းအောင်ထားလိုက်တော့အေးအောင်ထားလိုက်တော့အလုံးဒိဋ္ဌံပါရမီပြည့်ပါပြီရှုပ်လို့ရပါပြီလက်ဖြားလေးတွေခြေဖြားလေးတွေဖြည်းဖြည်းချင်းဖြည်းဖြည်းချင်းကိုွေးလိုက်ဆန်းလိုက်ကိုွေးလိုက်ဆန်းလိုက်နဲ့လေ့ကျင့်ခန်းလုပ်ပြီးမှဖြုတ်ပေးပါ